ခန်းကြီး9အငယ်1မှ18ထိုနောက်မှမောရှေနှင့်အာယုန်သည်ဖာရောဘုရင်ထံသို့ဝင်၍ဤဒေလအမျိုး၏ဖျားသခင်သာရဖျားကငါ၏လူတို့သည်တော၌ငါအဖို့ပွဲခံစေခြင်းကလွှတ်ရမည်ဟုမိန်တော်မူကြောင်းကိုလျှောက်၏ဖာရောမင်းကလည်းသာရဖျား၏စကားကိုနားထောင်၍ဤဒေလအမျိုးသားတို့ကိုငါလွှတ်စေခြင်းကထိုဖျားကအဘယ်သူနည်းသာရဖျားကိုငါမသိ ဣဒေလအမျိုးသားတို့ကိုငါမလွတ်ဟု ဆိုလေ၏သူတို့ကလည်းဟေဘဲလူတို့၏ဖျားသခင်သည်ကျွန်တော်တို့နှင့်တွေ့တော်မူပြီးတောတို့သုံးရခရီးသွား၍ကျွန်တော်တို့ဖျားသခင်သာရဖျားအားရစ်ပူဇော်ရသောအခွင့်ကို ပေးတော်မူပါသို့မဟုတ်ကာလနာဘေးဒါဘေးသုံးတစ်ခုဖြင့်ကျွန်တော်တို့ကိုဒဏ်ခတ်တော်မူလိမ့်မည်ဟုလျှောက်ဆို၏အဲဂုတုရှင်မြင်ကလည်းမောရှေနှင့်အာယုန်တင်တို့သည်ဤလူများတို့ကို အဘဲကြောင့်အလုတ်ပြက်စေသနည်းအမှုတော်ကိုတွား၍ဆောင်ရွက်ကြဟု မိန်တော်မူ၏တဖန်လဲပြည်တော်၌ထိုလူတို့သည်ယခုများကြ၏အမှုမထမ်းစေခြင်းငှာတင်တို့သည် အခွင့်ပေးကြသည်တကားဟုဖာရောဘုရင်ဆို၍ထိုနေ့ချင်းတွင် အအုပ်အချုပ်အကြက်အစော်တို့ကို ခေါ်ပြီးလျှင်အုပ်လုတ်เสียဖို့ကောက်ရိုးကို လူတို့အားအရင်ပေးတဲ့ကဲ့သို့မပေးနှင့်သူတို့သည် ကောက်ရိုးကိုကိုဖို့ ရှာယူကြစေ။အုတ်ကိုကအရေအတွက်အဖျင်အရင်ကဲ့သို့လှုပ်စေရမည်။အလျင်းမလျော့စေနှင့်။သူတို့သည်ပြင်းရကြ၏ထိုကြောင့်တွား၍ငါတို့ဖျားသခင်အားရစ်ပူဇော်ကြဆိုဟုကြွေးကြော်တတ်ကြ၏။တို့ဖြစ်၍စီးကြလျက်လှုပ်စေကြပင်ပန်းစေကြ လူမိုက်စကားကို နားမထောင်စေနှင့်ဟု မိန့်တော်မူ၏။အဝအချုပ်အကြက်စော်တို့သည်ထွက်၍ဖာရောဘီရင်က ကောက်ရိုးကိုငါမပေးကောက်ရိုးကို တွေ့နိုင်ရန်အရ၌ရှာကြသို့တော်လည်းလောက်ရသော အလုတ်အလင်းမလျော့ရဟု အမိန်တော်ရှိသည်ဟု လူတို့အားပြန်ကြားကြ၏တို့ဖြစ်၍လူတို့သည်ကောက်ရိုးအတွက်အမိုက်ကိုရှာယူခြင်းဟာအေဂုတ်ပြည်တလျှောက်လုံးတွင်အရရက်ကွဲပြားကြ၏အုတ်ချုပ်သောသူတို့ကလည်းကောက်ရိုးကိုရသည့်ကာလ၌နေတိုင်းလောက်ရသည့်အတိုင်းပြီးအောင်လောက်ကြဟု သူတို့ကိုနှိုးဆော်ကြ၏ဖာရောမင်း၏အုပ်ချုပ်တို့သည်ခန့်ထားသောဣဒရေလအမျိုးအကြက်အစော်တို့ကိုတင်တို့သည် အရင်ကလှုပ်သည့်အတိုင်းယနေ့နှင့်မနေ့၌အုပ်လှုပ်ရသော အမှုကိုအဘဲကြောင့်မပြီးစည်းစေကြသနည်းဟုစစ်၍ရိုက်ကြ၏ထိုအခါဣဒရေလအမျိုးအကြက်အစော်တို့သည်ဖာရောမင်းထံသို့တွား၍ကိုရောသည်ကိုရောကျွန်တို့ကိုအဘဲကြောင့်ဤသို့စီရင်တော်မူသည် ကိုရောကျွန်တို့အားကောက်ရိုးကိုမပေးအုတ်ချုပ်သောသူတို့ကလည်းအုတ်ကိုလှုပ်ကြဟု ဆိုသဖြင့်ကျွန်တော်တို့သည်အယိုက်ခံရကြပါ၏ကိုရောလူတို့၌သာအပြစ်ရှိပါသည်ဟု အော်ဟစ်ကြ၏ဖာရောဘင်ကလည်းသင်တို့သည် ပြင်းရည်သည်ပြင်းရည်သည် ထိုကြောင့်ငါတို့သည်တွား၍သာဝရဖျားအားရစ်ပူဇော်ကြစို့ဟုသင်တို့ဆိုတတ်ကြ၏သို့သောကြောင့်ယခုတွား၍လှုပ်ကြကောက်ရိုးကိုမပေးရ သို့တော်လည်းအုတ်ကို ပေးမြဲပေးရမည်ဟု မိန်တော်မူ၏အငယ်19မှ23ထိုတို့နေတိုင်းလောက်ရသော အုတ်အရေအတွက်၌အလင်းမရောရဟု အမိန်တော်ရှိသည်ဖြစ်၍ဤဒေလမျိုးအကျက်အစော်တို့သည်မိမိတို့၌အမှုကြီးရောက်ကြောင်းကိုသိမြင်ကြ၏ဖာရောမင်းထံမှထွက်သွားကြစဉ်လမ်း၌စောင့်လျက်နေသော မောရှေနှင့်အာယုန်ကို တွေ့လျင် ထာဝရဘုရားသည်တင်တို့ကို ကြည့်ရှု၍စီရင်တော်မူပါစေသော။အကြောင်းမူကားဖာရောမင်းနှင့်အမှုတော်ထံအပေါင်းတို့သည်ငါတို့ကိုယွန်ရှာစေခြင်းခံ၎င်းငါတို့ကိုတတ်ရသောအခွင့်ရှိစေခြင်းခံ၎င်းတင်တို့သည် ပြုကြပြီတကားဟု ဆိုကြ၏။မောရှိသည်လည်းထာဝရဘုရားထံတော်သို့တွား၍အိုဘုရားရှင်ကိုရိုဒီဤလူမျိုးကိုအဘဲကြောင့်ညှင်းဆဲတော်မူသည်။အကျွန်ုပ်ကိုအဘဲကြောင့် စေလွတ်တော်မူသနည်းအကျွန်ုပ်သည်ကိုရောအခွင့်နှင့်ပြောခြင်းဟာဖာရောမင်းထံသို့ဝင်သည့်နေ့မှစ၍သူသည်ဤလူမျိုးကိုညှင်းဆဲပါပြီကိုရောသည်ကိုရော၏လူတို့ကိုအလင်းကယ်လွတ်တော်မမူပါဟုလျှောက်၏